ဟောတာနာဟောဗျာဒီဝိနည်းတော်ပြင်နာပါချာလေးကိုဗျာဘုဒ္ဓနာနာဟောဗျာဒုက္ခနာဝါဒသင်္ကြန်နာနဲ့စီရန်ချင်းမိပါမိကြတော့အရှင်ဘုရားများကထောက်ပြဒါကိုဒီကမာရီရရှိတန်လာဒီရပါတော့ဘူးညဟုတ်နော်ထောက်လို့ကတော့ထောက်လို့လို့ပါ စီကံနဲ့တော့တူတယ်ဘူး။ဒါတော့စီစီကံနဲ့တော့တူတယ်မဟုတ်ဘူး။တော့တူပါဘူး။ဒီကံတွေတို့စီကံကပါနေတဲ့ရှင်းကြတဲ့ဘာလဲသာတော့ခန္ဓာဖြစ်ပြီးခန္ဓာရဲ့စီကံတွေကဆရာတော်များကြတော့ဒီမှာခန္ဓာရဲ့စီကံတွေကဆရာတော်တို့ဒီမှာခန္ဓာရဲ့မှာတော့မြေကြီးရှိပါပါလာလို့ဆိုတာ။ဒီပါပါ ပရိယမကောင်းနေပါဘူးဟင်တရားတွေလူတို့မှမဟုတ်ဘူးဗျာကျွန်တော်ထောက်ဖို့နဲ့ရှင်းထားမယ်ခွာပါတယ်ဗျာအတူတူပါဒီဟိုထားဆောင်တဲ့တာဝန်ကြီးရတော့တူတူပဲမဟုတ်ဘူးတတ်ထားဖို့ထားဆောင်တာပဲဗျာပရိယမပြင်းမင်းနဲ့တရားတို့ဒီပုံချင်နိုင်ပါဘူးပါပါပฏิပတ်ကကျင့်တယ် စိတ်ကိုတုံ့တုံ့သူ့ရဲ့သူ့ညီတဲ့ကိုယ်တာအဲဒါကသာလည်းညီမရပါနဲ့နော်ဒီကိုညီငါကိုမဆွဲနိုင်ဘူးပါဗျာဆွဲလဲဆွဲပါချွေထဲလေဒီလိုဇေယကလည်းဆွဲမှာပဲဗျာနောက်နောက်ကဇေယဒီနောက်နောက်ကညီနေတာမဟုတ်ဘူးနော်ဆွဲမှာပဲအဲလိုစာမပါမရဘူးသို့တော့အားထုတ်နေတဲ့ချိန်ကစာလုံးမှမရှိနေဘူး စာရှိလူစာကပညာဘူးဒီကဂုရုကဘောတော်ဒီခန္ဓာကပရမကြီးရမှာဟုတ်နော်ခန္ဓာကအာနိကအေဒီဘုရားတို့ဓမ္မခန္ဓာကအာနိပါလို့ဆိုမှာပေါ့ဖြူဝတေကြအာနိပါကြီးမပေါ်ဘူးဗျာတွေ့ခင်လေပေါ်တွေ့ခင်လေပြောက်တွေ့ခင်လေပေါ်တွေ့ခင်လေပြောက်အဲ့ဒါကအာနိပါလက္ခဏာလို့သုံးလာတာဗျာဟုတ်နော်အဲ့တော့အဲ့ဒီကျင့်တဲ့အချိန်တော့ စာမပါနဲ့စာထုတ်ပြီးခေါ်တယ်ဒီဆရာကြီးတော်များကိုမဟာသီမဝင်ရတယ်ဟာထိုးပြီးရထိုးကြီးလူတွေ့ရအဲဒါဆရာနဲ့နေတိုင်းရဖြစ်တယ်ဟင်ဖုန်ကြီးရဖုန်ကြီးလူတွေ့ရနေတိုင်းရဖြစ်တာဗျတရားစစ်တဲ့ဆရာဟင်သူတို့ကဥစားကဆွဲနေတာဘူး ဆွဲတော့ဆွဲတဲ့အတိုင်းပြောပါနော်မှန်ပါပါဟင်မှန်ပါဟင်ဟိုကခန္ဓာဖြစ်စေကြည့်ထိုင်ပါဘူးအဲ့ဒီမှာလည်းနေတဲ့ညာဖြစ်တာဟင်တတိတော့တံအနေစာဒုက္ခအနာတ္တမြင်ပါလေဖေရဆိုခန္ဓာကြုံလာကိစ္စမချနဲ့ဟောဘူးလားခန္ဓာကြုံလာစာမချနဲ့ဟိုဒီမှာဟောပန္နိတာရမဆရာ ဒီကရောကြံကလည်းကြံပါပြီနဲ့ဆရာတို့လူပြီးလာရင်ကွန်ပျူတာမှာဆရာတို့ဘာလို့ကြားလဲဒီကတူအောင်မှာဒီမှာတက်ပြရစီပြီးတာတယ်မှာဟိုဆရာတို့ဥဒနာနဲ့ဆရာတို့ဥဒတာကြံနေတာဟုတ်ဟင်ဘုံကဘုံကြီးတွေကလည်းဘုံကြီးတွေတပည့်တော်ပေညာရပါပြီညာညာရပါပြီဟေးဘုမန်ကြီးလည်းရပြီဘုံဘောင်းဘောင်းဘာလို့ဘာလို့ ဟိုနောင်ငါးကြီးဆရာတော်လေးဆရာတော်တို့ပြီးပါပြီးပါနော်အဲ့ဒါလည်းဟိုဆရာတော်ဥပ္ပန္နိကသိပြီရှင်းတော်ဘုရားဟိုရှင်းတော်ဘုရားဆရာတော်တန်ခါဘုရားညံငါအေးဟင်အဲ့တော့ပါစိတ်ကတော်တော့တပီတော်မဲ့ဖို့နေပါဘယ်လိုကြီးရပါလဲဖရာဆိုဟိုကဆရာတော်ကသူကောင်းရင်လူထားသွင်းတာဟိုဒီမှာအထုံးအထုံးဘူးပြောအဲ့တော့သူကတွေးတယ်ဒီကုန်းကြီးကငါလုံးမသိဘူးပြီးတာမဟုတ်ပဲ เอ๊ะแล้วพี่พี่นี่งาบ่ได้ตีดาบ่เว้ยเลยสิเด้อ่ะรวยมีกระเดသူ့စာဖာပူလာတယ်ဟုတ်နော်မှန်ပါပြီးတော့ဆရာတော်တို့ဒီပါလိမ့်မယ်ဖြူနရပတိမှန်ပါပါတေဝတေသာပါမှန်ပါပါဒီအဲသူတော်တော်ဘာမှမရဘူးသူကဘုစာနေလိုက်မှာဘူးကိုကခန္ဓာဖြစ်ဖြစ်လိုက်ရမှာနော်ဟုတ်နော်ဘာလာဗျာမကင်လာမကြောက်မှထင်တယ် မကြီးလာမပြောင်းတာတယ်သူကဓမ္မခန္ဓာဟိုဓမ္မခန္ဓာလည်းမကြည့်တယ်ဟင်တရားကခုခန္ဓာတွေကဘောပါဘူးဘာမပြောင်းတော့မရဘူးသူစိတ်ဓာတ်ကဆရာတော်ဥပညာသာပြီးရှိတော့ဟင်စိတ်ဓာတ်ငေါ့မရတိုင်းငေါ့မရတိုင်းငေါ့ဆရာတော်သူရဟန်းများဝါရဲဆိုတုံးကနေရပါတယ် ဆိုပါမှာလို့ဆရာ။ဘာကြုံမှပြီးပါလေ။ခုနှစ်ဆိုင်ငါးရဲ့ပြည်ပြည်လေးစိတ်ဆင်းရဲတော့ဟိုတရလေးကြီးထမ်းပြီးထွက်တာ။ဒီဘုရားတို့တို့တို့မာဒီကဆရာတော်ကလည်းတခုရီဘုရားတို့လည်းတခုရီ ဆရာတော်ကလည်းသူ့ပရိသတ်ဒီဘာလုပ်တယ်လဲဆိုတော့အမြဲတမ်းတကားလေးတရွတ်လေးတညကလေးပေါ့ညလုံးတစ်လုံးသားလေးဝင်ရုံနဲ့ချောင်းကြီးပါချင်တယ်ဆရာတော်ဒီတော့ခိုးနေတယ်သူကလည်းဘလူးရှိကြတော့ဖေလမ်းနေညာလမ်းနေသူတို့နဲ့နည်းနည်းလေးဟိုသူကဟိုအရိယဝါဒဆောင်ပါနေတာဟိုအဲ့တော့ဟိုဒီစီလေးထားတာဘာသာလားဆောင်လို့ခေါ်ပါလေ အဲဒါကိုဆရာတော်ဦးမန္ဒီတာကအမတ်ကြီးကျောင်းမန္ဒီပါတယ်အဲအမတ်ကြီးကျောင်းကနေမှအဲဒီအဲတောင်ကြီးလေးရောက်တော့လည်းဟိုဘက်နည်းနည်းကြည့်လိုက်ဒီဘက်နည်းနည်းကြည့်လိုက်ဖေရမလို့သူ့ချင်းကင်းလာအဲတို့အရခုကအဲဒီမှာဆရာတော်ဦးနလာပတိအေးရတိဖွယ်ထွက်ထားတယ်ကိုကခိုးကြည့်တာလည်းတော့အခုမိလို့ပေါ့အခုတခုကြီးမိလို့ပဲဆရာအဲဒီမှာလေသူ့ကျောင်းကိုပြက် ရှင်ရပြီကြွားမယ်တတိတော့ဘာတရားမှမရဘူးတော့အဲတတိတော့ဘာမှညမတရားတယ်လို့ပြောတာအဲရှင်ဘုရား15ရက်ဒီအဲဝါကျုံအောင်လို့ရှင်ဘုရားနေပါဦးအဲဒီလောက်ကိုမနေနိုင်ဘူးဘုရားဒီကိုဖတ်ဒီကိုတော့ဒီဟောလာ သင်္ကန်းမုံရယ်တရားမုံရယ်ဘယ်တော့မှတားလို့ရဘူးတော့သင်္ကန်းမုံကလည်းတရားဒီဘောဆိုမရဘူးပြရားရတယ်ဒီတင်ဒီသင်္ကန်းမုံနဲ့တရားမုံကရှင်မရတားလို့မရဘူးအဲဒီမှာဆရာတော်သူတို့ဆရာတွေကတော့ပြုကျင်တတ်တာဘူးဗျာသူတို့ဟိုကရှုမှတ်ရင်ရှုမှတ်တော့ခန္ဓာတွေကတွေ့တရားလို့မထင်ဘူး စားတယ်မြင်တယ်သူမှမသိနော်ခုနဘုရားရဲ့ဆောက်တယ်ပေါ့ဟိုကယူပြောက်အနိစ္စလို့ပါရမဘာပဲလေဘုရားရဲ့လိုကအနိစ္စဘုရားမှာဘာလို့တရားလို့ထင်တာဘူးအဲ့ဒီမှာပြတိပက္ခဖြစ်တာဟိုကတော့မပြနေတာပဲမှန်တယ်တော့ပြီးနေမှာပဲပြီးတော့ဒီမှတ်ချင်တာဘောနေမှာပဲဘုရားတို့တိုးဥပမာဆောက်ထားရင်တော့ရှိကနေပြီးတော့ တောင်ပေါ်ကနေကြာလာတဲ့ရေကိုနေတဲ့အဝေမခံမနဲ့ကြီးကနေကတို့ပေါ့ကိုထေးချတာဟုတ်ဒီကိုရင်ဝင်မှာလေထေးချတာဘူးဒီဘာသာမှမလုပ်ထားဘူးအဲဒီမှာဆရာတော်ကသူ့ကိုဌာနရဲ့ယူခံတပည့်တော်ကိုဌာနရဲ့ယူခံဟုတ်နော်တရင်ကျိုးတိပေါ်ရအဲဒီဌာနရဲ့မှာလေတပည့်တော်စီကိုလာပြီးတော့ရှောက်ချင်မှရှောက် နော်တပါဒီလိုဆိုလိုလာပြီးတယ်ရှင်ဘုရားဓမ္မယုံနဲ့တက်ပြီးအားထုတ်ချင်တာအားထုတ်ပါဒီခံရရပြီရှင်ဘုရားချမ်းသာတယ်လို့မိပါဆိုဝန်တော့ပေါ့တော့ဟေးဝန်တော့ပေါ့သွားတော့ကကတော့ပေါ့ကားတွေဝင်လာပေါ့ဟေးဟေးအဲဒီမှာလေရှင်တော့တတိယလို့ဖြစ်တာဗျာဒါမှမဟုတ်အားထုတ်တဲ့ချိန်ကြရင်တော့ရှင်ဘုရားတို့စားဖို့မစဉ်းစားနဲ့ဗျာ ဖန်လည်းမဖန်နဲ့ဘုရားတွေးလည်းမတွေးနဲ့ဘုရားခန္ဓာဖြစ်စေကြည့်နော်ပြီးတော့ဘုရားတပည့်တော်တို့ပြောနေကြရှိတာပဲလေအဲတသားရဲ့တာဝန်တွေတမှုရဲ့အမိန့်နာခံလို့မရှိစိတ်အောင်နော်နိုင်ရင်ဒီတသားရဲ့တာဝန်မဟုတ်ဟုတ်နော်ဟင်စိတ်အောင်နဲ့မအောင်နိုင်ရင်ဒီတမှုရဲ့တာဝန်ပဲအဲ့ဒါတမှုကသူစစ်စင်ကြီးအမျိုးမျိုးစင်ပါပေါ့နော် ဒီနေရာအသေးခံတိုက်ရမယ်နေရာတော့အသေးခံတိုက်ခိုင်းမှာပဲရှိတယ်အသေးခံမရပါဘူးနော်ဟုတ်နော်သူ့မမမတထားလုံးပြုတ်မဲ့သာ၃ယောက်လောက်တော့ရှိတိုက်ကလေး၄ယောက်လောက်တော့ပြုတ်ပြီပေါ့လုပ်ရတာပဲတဲ့တထားလုံးပြုတ်မဲ့တူပေါ့ဟင်ဒီတမမှုပါလေလို့အဲတော့တမမှုအမိတ်နာခံဖို့တိခါပဲရှိတယ်ဟုတ်နော်တတာကောင်းလို့မြည်ပြီးတမမှုရဲ့အမိတ်အမိတ်နာခံရင်းဒီတာတတာကောင်း တမ်းမာမှုအမိန်မနာခံဘဲနဲ့သူ့စိတ်နဲ့သူကျင့်နေပေါ့အောင်မြင်အောင်မစီဟုတ်နော်သူရဘွယ်မရဘူးဖိုင်ချခံရမယ်ဖိုင်ချခံရမယ်ဘာကြောင့်တော့ဘာပြောတာလဲရှင်ပြရားများရဲ့ကိုကျင့်ရင်လို့ကျင့်တော့ကျင့်ပေါ့မင်းမရနိုင်ဘူးနော်ဒီအာသရိယဟာထမှုတိမရတော့ဘူးဟင်ဟင် ဟဲ့တော့ဘုရားတို့တော့ဘာလို့အောင်မှာလို့အဲ့ဒီကြတော့ရှင်ဘုရားတို့ဘုသိကိုတွေ့တယ်ရှင်ဘုရားတို့လည်းပြောနေကြပါခြေတို့ပစိုးပါတယ်လို့ပြောတယ်အဲဆရာတို့ပန်ဒီကနည်းနည်းရှိလို့တယ်စီတယ်မလက်တို့ဖတ်ခဲ့သူဟုတ်ကဲ့ခြေတို့ပစိုးကလည်းမမရှိဘူးလေသူ့ပေါ်တဲ့ဟိုလူတွေလူကစီထိုးရင်သူလည်းအလိုက်လိုက်ပြီးပါနောက်ဆုံးတော့လည်းလိုက်ပြီးနေတယ်ဘေးရမှာပေါ့ဗျာ အဲဒါလိုကိုရှင်းပြရရှိရတယ်ကိုစိတ်မရှိရဒုက္ခနာလာလို့အောင်တယ်သူကသွားနေကြလားတရားတော်ကဘာဒီလေဝင်လာဘူးဟုတ်နော်အဲတော့အားထုတ်နေတဲ့အချိန်တော့ရှင်ပြတော်စာကိုကိုမိတယ်သင်္ကန်းနဲ့အားထုတ်ပြီးရင်ရှင်ပြတော်စိတ်တည်ကြမ်းတိုက်ပြလားအတူတူပါနော်ဒီအတူတူနေမှာပါ ဒီလိုပါပေါ့ဗျာအဲထင်ရထင်ရထင်ရထင်ရဆိုတာခြူလာပဲမဟုတ်ဘူးသူ့သမားလိုက်ထင်ရကတမျိုးကြဒီဦးထင်ရကတမျိုးကြတကူကတမျိုးကြဒီသမားကတမျိုးကြဟုတ်ကလားထင်ရတော့ထင်ရအမြင်ကြီးတော့မဟုတ်ဘူးအချိုးတော့တူတော့ပေါ့ပါအေးကျန်ပြလို့ခရဒီဘေတော့မတရင်တော့ဒီအခြေခံကိုပါလေမရှိတော့ဘူးဘာကြီးရတာ ဒီမဟာဝိလာကဝိလာကပဲပါလို့ပြောဖို့မောပြီးမှာအင်းရွှေချောင်းကြီးမှာပြန်ပါရအောင်အဲရွှေချောင်းကမဟာဝိလာကလည်းဘယ်လိုပတ်သက်တာတော့ဟာပြန်လာစားလိုက်စားလိုက်ကုန်းမအေးဒါလေးရွှေချောင်းကဟုတ်တယ်ပါပေါင်းမသာဦးမျိုးကြီးလားပေါင်းမအရှင်ဘုရားတို့ကဒီလိုဇာတိရံကောင်းပါဗျာပေါင်းမအရင်လာပြီစကိုင်းဥဒုနာကျောင်းမှာဆင်းတော့ ဟုတ်ကဲ့ဘုသူနာနဲ့ပေါင်းရင်တော့ဟောမှာမဟုတ်ဘူး။ဘုံတော့မှပြီးတော့တင်းတုံးကိုစီစဉ်တာပါဗျ။ဘုံကလုတ်ဖို့ကြံပြီးပြီးရှင်ဘုရားကဟောသိကြကြတာတော့ဘုမနာကြတာကြီးလားအမေကပါတော့ဘုသူလုံးကြီးတဏှာကြီးပါရှင်ဘုရားကအမှန်မိဘူး။ဟုတ်ကဲ့ရောက်နေတော့ဘုသူနာခေါ်တာဒီမှာတော့ပြောပါလိမ့်။ဒီဟုတ်ကဲ့ကိုဥဒုနာလူနာပေါ့။မှန်ပါ။ဟုတ်လား။မှန်ပါ။ဘုလိုဖြတ်လို့ရတော့ ကြည်မတမ်းလားရောက်ကြည်မတမ်းပါအဲဟိုပါလာနတ်လူကထွက်သွားတယ်ဆိုတော့ကြားလိုက်တယ်ဟင်ဒီဘုရားဘုရားပြီးတော့တောင်လူဇာတိပါဘုမလက်ရှိကတော့တောင်မြုပ်မာခန္ဓာယုံပါဘုမခန္ဓာယုံယုံလေးသာလိုက်ဘုမကောင်းမယ်ဒီခန္ဓာယုံကခုပါတင်လေပရိယမကင်းသောပฏิပတ်ပฏิပတ်မကင်းသောပရိယမှန်ပါဆရာဥဒနက ခန္ဓာဝန်ချခံကြီးအဲ့ဒီဟာလေအကောင်းဆုံးဖေရသူရှိမှအမျော်မြင်အများကြီးရှိလို့ဒါလုပ်တာဖေရဒီဘုရားတော်ကရှင်ဘုရားငတ်တော်မနေမှာထင်တာဘူးဟင်ပါပါအဲ့ဒါလည်းညီရပါရဲ့ဘာလို့မညင်ညွတ်တာလို့ဟုတ်ဗျာဟိုတိုင်းခါကြီးမညင်ညွတ်တာငါရဲ့ညီရပါအားလုံးဟုတ်ဟုတ်လေကြောင်းကတိုင်းခါကြီးမှန်ပါပါ တာရိတာကြီးမင်းကြီးညူဘူးဆိုတော့လောဘရှိလို့ဟုတ်တော့လောဘရှိလို့ဖြစ်ရမယ်ဟုတ်နော်ပြီးတော့ညင်းခုန်ကြီးကြောင့်မင်းညူထားစီအမြင်မတူလို့မင်းညူထားစီဟုတ်တော့တာရိတာရဲ့ထုံသံကတော့ဟိုဘုရားတလူလို့ရှင်ဘုရားတော်ကပရိယာဆောင်ပြီးပါပြီပါလိမ့်မယ်သံဃာတပါးဒီကြောင့်မှနေဘုရားတလူထားပါတော့ ရှင်ဘုရားတို့တပါးကအာခံလို့ခြင်းနဲ့ပါရှင်ဘုရားတို့ကြွလာတော့ဘုရားဆိုတော့ပေလို့ရှိရင်ဒီကြောင့်လို့လို့ပြောတာ။ဒါကိတာကိုပိတာဖို့ပြော။အပိုင်တော့မရဘူး။ဒါကိတာကိုပိတာခေါ်တာဘုရားတန်ကြဟုတ်ဗျ။ဟိုစိတ်နဲ့ပြောလို့ရှိရင်တော့ဟိုဘာလို့ဘုရားတတ်တည်ဟိုဘုရားတို့စခန်းချတဲ့တတ်စခန်းဖို့ဘုရား။အဲ့တော့ဒီတန်ဒီတို့ဒီတပ်ပိုင်းဖို့ဘုရား။ဒီတိုက်ထွက်တော့ဟိုတိုက်ရောက်တော့ဟိုတပ်ပိုင်းဖို့ဘုရား။အဲ့ဒါပြောတာနော်။ ယတိတာဟောပိတာထိန်းသိမ်းဆောင်ရှောက်ခွင့်ဟုတ်ရဒီကိုတော့ခွေးကိုဒီမှာခဏတဲ့လုံးနေတာဒီကိုဟင်ဟင်အဲဒီယွာဒီကတော့ယွာဒီလူတွေကလူတွေကဖုန်ကြီးမဟုတ်ဘူးဟုတ်တော့ဖုန်ကြီးဟိုလူကတော့လူလူပဲပြောမှာပဲဟုတ်လူလူပဲနေမှာပဲဆွဲမှာပဲလေသူ့ဘက်ကိုပဲဒီခံမှုသူ ဟုတ်နော်ဒီပြီးတော့ရိုးရင်းဆံကဒုံကတော့များသောအားဖြင့်မှန်သူရှုံးတာများတဖြည်းဖြည်းကြာရင်ရှင်တရားအဲ့ဒီမှန်သူကနိုင်သွားတာရှိတယ်ဟုတ်နော်ဒီရိုးရင်းဆံကကတော့ရှင်ပြခဏတော့ချင်းအေးရှင်ပြတို့မှန်သူရှုံးမှာရှိတယ်ဟင်နောက်ပိုင်းကျတော့မဟုတ်ဘူးဗျဒီမှန်သူကနိုင်လာရှိတယ်ပါရေးကြီးတာတိခံမှုသိလို့တယ် ဟုတ်တော့ဟင်တွေ့မှာပဲအဲဘာဖြစ်လို့လို့လောကဓာတ်ဖေရဒါတော့ရှင်ဘုရားတို့သိနေကြရှင်ဘုရားတို့ဘုန်းကြီးလောကဓာတ်မပြောနေတာမဟုတ်ဘုရားတွေလိုတော့ကဒုက္ခရောက်မှလောကဓာတ်လို့ထင်ဒုက္ခလည်းလောကဓာတ်ပဲလေဟင်ရှင်ဘုရားလူသားတဲ့ဘက်ကအဲလာဘောတို့ရာဘောတို့ပတနာတို့ဒုက္ခတို့ဖြစ်အောင်ဖန်တီးပြီးပါလေရှင်ဘုရားမလူလားတဲ့ဘက်ကတံပြတယ် ဟင်အာနာဘောရူအာရတော်ရူဖြစ်အောင်လုပ်မှာဟင်အာရတော်ရူဖြစ်အောင်လုပ်မှာဘောအဲ့ဒီကြားကိုကမတုံမလုံးနေပြီနော်ပြီးတော့ဘုရားတို့ရှောင်းနေတာရှိသေးတယ်ရှင်ဘုရားလေးအဝင်တနခါလေးငါပြုတ်မှာအထွဲပုံနဲ့တူရင်မဲ့အကောင်းလောကဓာတ်ကိုရှင်ဘုရားတို့သားသားဆိုနေပြီထုံုံလို့ဖြစ်ပါဟုတ်ပါဟုတ်ပါအကောင်းလောကဓာတ်ကိုကြောက်ပါစို့ဟုတ်ပါ အကောင်းလောကနာကြောက်အောင်ဆုံးများအကောင်းလောကနာနဲ့တွေ့ရင်အရှင်ဘုရားကငါညာပြီးတော့ခေါ်တာအဲ့ဒါဆိုရှုလောကနာကတာလာလေးကြော်လို့ရတယ်ဟုတ်တယ်နော်ဟင်အဲ့လိုလေးကတရင်လုံးပြဟင်ဘာသာချင်းလေးငြိမ်ညွတ်စီအောင်မငြိမ်ညွတ်တဲ့တခါတွေလေအရှင်ဘုရားတို့ကြောင့်ငြိမ်ညွတ်စီဟုတ်နော်တန်ခါစီယူရင်တန်ခါနောက်ပါတခါမငြိမ်ညွတ်နိုင်ဘူးညွတ်နိုင်ပါဘူးအနည်းညွတ်ပါစီယုံဖို့လူတွေဘုရားစီယုံကြီးဆင်း ဟုတ်ဗျာဟင်ကိုနေရာလေးကိုဦးသူမနာကြောင်းသွားတော့ဘာလို့ရတော့တရားတိုင်းတရားဟောပါပဲအောင်မဟောရသေးဗျာလက်လက်ကြဟင်ဟုတ်လားဘာလို့တော့ပွဲကောင်းနေလဲကြာကြာဘယ်ဘယ်ကြီးကမပါဘယ်ကြီးကဘနာကမပေးဘူးလားဟင်မပေးဘူးလားဟောတာတော့ကောင်းတယ် ဆိုတော့ကိုယ်တို့ကအရေးကြီးဆုံးဘုရားဟင်အတာတာထံပရာတိနာဘူနိဘူနိနာနာဘီဆိုအကျင့်ကြရနေတာကြီးပါဟင်သူများကျိုးတွေလိုက်လို့ချင်းနေကိုယူမဆုံးလို့စီနေအတာတာထံပရာတိနာဘူနိနာနာဘီဆိုတာလေဘုရားတို့ကလားပရိဘုရားပရိနိဗ္ဗာန်ဆံမှာနေလေအဲဒီသူ့ဘွယ်တော့မသိပါဘူးဘုရားဟောစာကဂတိဆိုတော့အတာတာထံမထီဘူး ဒီထိုးတဘောဗျာဒါကစားကတိထိုးတာဒီပါဗျာဘွဲ့မှမဟုတ်ပါဘူးပထာစာရီလူလေသာသာရီလူနာမည်မဟုတ်ပါဘူးဟင်နေတဲ့လူစိတ်ကြီးလုံးလုံးတို့ကိုကတိထိုးတာတော့ပထာစာရီဟင်အဲဒီဖခင်ကသူပရိနိဗ္ဗာန်ဆောင်ပါဘူးလေးလာကြုံပြောတာပြောရဲလားပြောရဲပါဟုတ်ကဲ့ ဟင်တို့ရဲ့သလားတို့စံကြောင်းကြီးဟင်ဒီလာမီလာငါဖယ်နေဟုပြိနိဗ္ဗာန်ပြုမှာဆိုဟုတ်ကြအဲတော့ဉာဏ်နဲ့ညာများကတော့ဘုရားပြိနိဗ္ဗာန်ပြုမှာလဲဆိုတော့မသေးခင်လေးကြီးပြရတယ်ရှိအောင်ဆိုတွားကြဘူးဟင်မသေးခင်လေးဘုရားဖူးရရတယ်ရှိအောင်နောက်ဆုံးလေးမှမြင်လျောက်အောင်ဆိုတွားကြတာဘောဟုတ်နော်အဲ့ဒီအထာထာမတရားတော့မဟုတ်ဘူး 那培养父母，培养是一种压迫的，喏，培养父母好个，培养父母培养是种压迫的，种培养不的地方是么上的，俺养俺老没说弄个，那你们的财产你要问这些保险不加的，喏，但看是俺那个，现在慢慢都，咦，呃，都都都都都都都不要多少我们。 ဘယ်တော့ဥပဒေသေးဘယ်တော့ဘုရားတေတော့ငါပြောတာဟင်ငါကွာဘုရားတဆူသွားတယ်ကောင်းမို့တို့ဝေထားဝင်တယ်ဒုမကြဓာမကြယုံသည်အဲ့လိုတရားဒါနဲ့သူစိတ်ကြီးသဘောဗျာသူကအရှင်ဘုရားတို့ဟိုမန်းလေးစိမရကဥပုတော်ကုန်းကစိမရဥပုတော်ကုန်းကပါသူကဟိုရှိခိစေရအောင်နဲ့ ဘူးပါဖာပါလည်းဘုံလုံးပဲပြီးပါဘူးပါလေဟင်အဲဟာသူ့ဒီဖရာတရားဒီကြောင်းဆောင်တာဒီကြတော့ဘူရောအောင်ကိုနေလို့ရတာလေမှန်ပါဒါတော့ဖရာတေသွားတော့ဒီလိုကြီးတဲ့တွေ့ရတော့သူကအေးအေးဖေးဖေးလို့ချင်းပြီးတော့သူကဝိပဿနာထားဟောတမထာနဲ့သူတရားတလန်တလန်နဲ့သူ့တို့တော်ရှိဘူးဘူရောတော်ရှိဘူးလို့ဟောတယ်ဆိုတော့လေ ဟုတ်တော့ဘာလို့မပြောရှင်ဗျာအဲ့ဘဘူရောတပည့်တို့တခြားကိစ္စတော့ခိုင်းပါဗျာဒါတော့မခိုင်းဘူးဘာဖြစ်လို့ဆိုတော့အမှုတို့ရခြင်းလို့တပည့်တို့လုပ်တာကုသိုလ်ဘယ်မှမရခဲ့ဘူးဟေးကုသိုလ်ဘယ်မှမရခဲ့ဘူးဗျာဒုတပည့်ဒါတပည့်တဲကလုပ်ခဲ့ရတာလို့ပြောဆိုအဲ့တော့ဘုရားအောင်မြောင်ကြီးရရှိနေရတာမျက်လုံးလေးဖွင့်ပြီးစသဖြင့်ဒီလိုလေဟင်မင်းတို့ဒါနာကဘုသူတာနာလို့ပါ ဟင်ခေါရမသာသနာပါဘုရားဆိုဤကွာခေါရမတော့ကောလူလေကောင်စီကြီးနဲ့ကွာဘုံတော့ပြီးတော့ပိဒါလေကောင်ဟောတာသူနဲ့ရတဲ့ဘိုက်ပါဟောတယ်နော်သူချင်းသူချင်းကြီးတွေလေအေးကြောက်တော့နေနဲ့ထုတ်တာအဲ့ဒါတူမခါရဘူးလားဆိုခါရတယ်ဘူးနင်းဖေတော့ခံနေတာနင်းဘန်ဖို့လို့ထုတ်တာဘုရားတို့ရောမခံနိုင်ပါဘူးလို့ဒီစကားလေးပြောတယ်ဘုရားဒီမယ်ဆိုတော့လေ တွေ့ရတာပဲတွေ့ရတာပဲမျိုးမျိုးတွေ့မှာဟုတ်နော်တွေ့မှာပဲတွေ့မှာပဲခံနိုင်ဖို့ရည်ကြီးပါပဲဟုတ်ဗျာတော့ဝင်တဲ့ခါလေးနားလည်းပြုံးမပြပါနဲ့အထွက်အောင်မဲ့သူ့တော့မဲတာပါပဲဟုတ်ဗျာဝင်တဲ့ခါလုံးလာမတုံမတုံလို့လို့ရှိရင်အထွက်အောင်မဲ့တော့လည်းမတုံလို့ပါဟုတ်နော်ဘုရားတော်အဲ့ဒီအကောင်းဆုံးကံကြောနိုင်ဖို့ထူးထူးအပ်ပါတယ်ဘုရား ပုံရအဲဘုရားတို့ဥပ္ပစ္စကလူမင်းဘူးထေကြအဲတော့လောကရာဖရာကဖရာတမျိုးတို့လည်းဘူးခတ်သွားတယ်ဟင်ကိုနာဒီဒီမှာဗျာမာဂန်ဒီရဲ့ဘောဘာကဟိုရည်တည်တော့ဘလို့ဆဲတာပေါ့ဗျာဟိုလေကောင်းဟုတ်နော်သူ့နောက်တော့မဆိုးဘူးထင်တယ်သူ့နောက်တော့မဆိုးပါဘူးဟင်သူကဆိုးရန်ခံနိုင်လို့အကောင်းကဒီကြုံသွားနိုင်တာ တို့မှာဆိုးတာမခံနိုင်လို့အကောင်းကမကျွမ်းဟုတ်တော့ဆန်းကြောင်းတွေကိုကျွမ်းနိုင်ရောဟုတ်ကလားဒီဆန်းကြောင်းတွေကိုနာမည်ကတော့ဆန်းကြောင်းဒီဘလို့အေးစီလားဘူးကြီးလားဒီဆန်းကြောင်းကအေးစီလားဘူးစီလားအေးစီပါရဲ့ဟုတ်ပါမလားဟင် ဟင်နမကတော့တန်းကြောင်းနေဗျဟင်အေးစီဗျဟင်စီးနိုင်မှာမလားအေးစီဟင်ဒီအေးစီစမ်းကြောင်းကစီးနိုင်မှာမလားမေးလို့မရဘူးကောင်းများနေဟင်ဟင်ဟင်ဒါဖြင့်အဲစမ်းကြောင်းနာမည်ပြောလိုက်ရင်ကောင်းမှာလို့ခွဲတောင်းဘူးပါ တော်မူပါတော့ဖွင့်ပါတော်မူပါလည်းပါသည်ပါသည်ပါသည်ဘုရားကလည်းပွဲရတယ်များတယ်ဘယ်နာမည်ကြောင်းမယ်ဆိုလို့ရှာဟုတ်ကလားဘယ်လိုဆန်းကြောင်းလဲအဲဘာလို့ပါလာဆန်းကိုချောမန်ကိုဘူးကဒီလားဆန်းကိုဆန်းကိုချောဟင် တောင်ဘူးဆိုတာလည်းတောင်တောင်ရဲ့ထိုးထိပ်ကူတောင်ခေါ်တာလေဟုတ်တော့တို့ဒီမာလေးဘက်ကစီလာရဲ့အဲ့ဒီနေရာကြောင့်တော်တော်တည်တာပါရန်ကုန်ဘက်ကစီလာလည်းတောင်ဘူးကြတည်တာပါပြီးတော့သူဒီအေးဒါဘူးရဲ့အတွက်အဲ့ဒီနေရာကြောင့်ရာသီဥတုတောင်းတာကြီးတယ်ပဲဟုတ်နော်ဟင်တောင်းမှုတောင်းမှုဆိုတာသူလည်းထိတ်မှန်နေတာဆိုတော့ဟင် အထိုးထိတ်ဟာကောင်းလို့ဘူးလားသူရောက်ပလားထိုးထိတ်ရောက်ရောက်ပြီဆိုင်ဘယ်လိုလဲအောင်လို့ကောင်းအောင်လို့ဒီဒီတော့အော်လို့ပြောမှာလေဒီမှာဘုရားဆရာတော်မရှိဘူးမရောက်သေးလို့ပါဒီတော့မရောက်သေးဆိုကြရတော့တက်ကိုတက်လို့လားတော့တော့ဆယ်တော့ခွင့်ပြောတယ်လို့ပါ ဘုရားမလားဗျာဒီကျမတော့ဒီမဟုတ်ဒီတော့ဘူးဒီတို့ကအရင်လုံးကထင်တာတရားကထင်တာဒီမှာလည်းကအဲလုံငန်းကဒီမှာလည်းကငန်းပြီးအဲ့လိုထင်တယ်နော်တရားတရားလေးတရားနဲ့တို့နဲ့မဆိုင်ဘူးတို့ကဒီမှာလည်းလုံငန်းလုံးပါပဲဟုတ်နော် ရွာတဲ့လုပ်ငန်းကအရှင်ဘုရားတို့တဏမာနဒိဋ္ဌိနဲ့လုပ်ရမှာမဟုတ်ဘူးဟုတ်လားဒါနဲ့လုပ်ရမှာဟုတ်နော်တဏမာနဒိဋ္ဌိနဲ့လုပ်ကြအောင်ဘုရားတရားကတရာဓမ္မဒိဋ္ဌိပညာနဲ့လုပ်ကြအောင်မှာအဲ့တော့ဒုနဲ့မဆိုင်ဘူးလို့ထင်တာမဟာစီရောက်တော့တို့ရွာတွေကဟာခိုင်းတာမြင်မြင်နေကြားကြတယ်ဒါများကမ္မထမ်းနေခေါ် ကြွားတဲ့လည်းငါမြင်ခဲ့တာပဲဟုတ်ကြွားတဲ့လည်းငါမြင်ခဲ့တာဒါများကမ္မထာနဲ့ကွာသူကမ္မထာရလေမြင်မြင်နေကြားကြားတယ်ဒီသင်ပေးတယ်သူ့တို့ဆရာကြောက်တော့လို့တို့ခုဒီတို့ရှုတတ်မှတ်တတ်အာယုံပြုတတ်တာလေးဟာဆရာကြီးကြောင့်တို့စီတယ်မှာတမန်သားတယ်မဟုတ်ဘူး သူတို့ကြောက်လို့နဲ့စိတ်ကံကောင်းလို့နော်ဟိုပါပေါ့ဗျာရှင်ဘုရားတို့ကလည်းပြောရင်ရံသူဟိုဆရာနဲ့စိတ်ကံကလည်းနှစ်ဖက်ကင်ပြီးထားတာဘုရားတို့ကအတလွတ်ထိုးယူမယ်လေဟုတ်ဗျာဒီစိတ်ကံနဲ့ဆရာကောင်းလို့ရတာရရမရရသူခိုင်းတာကလို့ဓမ္မမဓမ္မတော်ကြီးရှိတာနော်ဟင် မှတ်ပါများတော့မှတ်ချိန်ဆိုတာတက်တာပဲလေဟုတ်နော်သူခုခေတ်တော့ငါးပြားစီရှိပြီလားရှိပါပါဒါတော့မြန်မာပြည်ငါးပြားတော့ပွားမြန်မာပြည်ကတော့ပွားပြီပေါ့ခလာတို့ကတော့ပြောနေကြကငါးပြားစီကိုဆရာငါးပြားစီတစ်စီရန်ကုန်ထုံးစံနဲ့ပြောလို့ရှိရင်လက်ဖက်လက်ဝယ်လို့မရဘူး ဟုတ်ပါမလားမရဘူးဟုတ်နော်ထင်ရလဲဝယ်လို့မရဘူးမရဘူးဘာတန်ဖို့ရှိတော့ရှိပါဘူးရှိပါတို့တော့တွေ့တိုင်းတွေ့တိုင်းငါးပြားရှိကောက်ပါတစည်းပေါ်တစည်းထပ်လာရင်ဆယ်ပြားဆိုရင်ငါးပြားနဲ့ဆိုင်ရင်အာတူလို့ရှိပါမယ်ဟုတ်ပါဘူးနော်ဟုတ်ပါဘူးအဲတကယ်လို့ဆယ်အပြား20လောက်ဆောက်ထပ်မိနေပေါ့ဆရာကြီး တကြသူကဖြစ်သွားတာပဲဟုတ်နော်အဲ့တော့တို့တသိန်းတသိန်းဆိုတာငါးပြားစီပေါင်းသိန်းပေါင်း20ခင်တယ်တသိန်းကဘယ်လောက်ရှိလဲသိန်းပေါင်း20ပေါင်း20ပဲသိန်းပေါင်း20ခင်ပေါ့20က200လား20ပါသိန်းပေါင်း20ပါတသိန်းရေလို့သိကြမရှိဘူးငါးပြားစီပေါင်းသိန်းပေါင်း20ထပ်ထားတာပြောတာဟုတ်ပေါ့ဟင်အဲ့တော့ ဟိုငါးပြားစီငါးပြားစီကြီးတယ်ဒီတိုင်းကြီးဆိုတော့ဟိုကင်သွားမှလည်းခက်တဲ့ပေါ့အဲတော့မှလည်းခက်တဲ့ပေါ့အဲတော့သူ့ကိုဒီတိုင်းမကင်ရအောင်ငါးပြားစီ20ကိုတကြဆိုတော့စက်ကူလေးကိုတိတ်ကြလုပ်လိုက်တာမဟုတ်ဘူးလားတင်ပါပါဒီတိတ်ဆဲတင်ပါပါတိရတိထောင်းတိတော့တိသိန်းနော်တင်ပါပါအဲ့ဒီကအကုန်လုံးကတိတ်ကစား ဟုတ်သလားဟုတ်ပါလိမ့်ရှင်ဗျာနော်တင်ကြဆိုလေအတိကသာရလေမှန်ပါဗျာဟင်အဲ့ဒါတသိဒိတိကသာရလေမှန်ပါအဲ့ဒီမှာတသိဖြစ်ထားတာနော်အဲ့တော့တို့ဒီရှုမှတ်မှုပါလေလုတ်ချင်တာလုတ်မှတ်ဖို့ငါပြားစီတစီပေါ်တစီတက်ဖို့လို့ဟုတ်နော်ကောင်းတာလို့လို့ဆိုတာလို့လုတ်ချင်တာလို့တို့မအောင်ပြီးပြရတာတရားတရားတော့မရှိဘူး ဟင်ရွာထဲဘာတွေလုပ်နေသလဲကိုကြိုက်တာတွေလုပ်ဟုတ်တယ်မကြိုက်ခင်နဲ့လုပ်တာရှိလို့ရှိပါဘူးကိုကြိုက်တာတွေလုပ်တယ်ဘာလို့ကြိုက်တာလဲကောင်းတယ်ထင်လို့နော်ဟုတ်တယ်နော်မကောင်းဘူးထင်ဆိုကြိုက်တာရှိလို့လားရှိပါဘူးအဲ့ဒီကကြိုက်တယ်အဲ့တော့တို့ကောင်းတယ်ဆိုလို့ရှင်ဘာကောင်းတာလို့ဒါသိချင်တာဟုတ်ပါဘူးဟုတ်တော့ကောင်းတာကိုသိသိချင်တာမဟုတ်ဘယ်လိုကောင်းတာလို့သူကြောင့်သိချင် ဆိုးတာသိချင်တာမဟုတ်ဘယ်လိုဆိုးတာတော့သူ့ကြောင့်သိချင်တာဟုတ်တယ်နော်ဟင်ယူတရားတို့မြည်ရှင်ဘုရားအကြောင်းနဲ့กินပါသလားဗျာกินမှုနော်အဲ့တော့ကောင်းရင်ကောင်းခြင်းရဲ့အကြောင်းရှိတာပဲလေဆိုးရင်ဆိုးခြင်းရဲ့အကြောင်းသိတာပဲလေဟုတ်နော်ဟင်ရှိတာပဲလေအဲ့တော့တို့ကကောင်းတာလည်းရမှာဘာကောင်းတာလို့သူ့အကြောင်းတွေးတယ်နောက်ကငုတ်ပြီးလိုက်နေတာအကြောင်းက အကျိုးပါလာရှိမှပေါ်တာကိုအဲ့ဒါသိရတာအဲ့ဒါသိရတာဗျဟင်အဲ့တော့မှအရေးကြီးဆုံးမှာတခြားဘာတရားမှမစားဘူးကိုငါးပြားစီဥပမာပေးလိုက်ရင်တော့ပေါ့ဟုတ်နော်သိန်း30ဆိုရင်တသိန်းငါးပြားစီပေါင်းသိန်း30ဆိုရင်တသိန်းအဲ့ဒါကြီးဆာလာအကြီးနဲ့ဖြစ်ဖြစ်ဘာကြီးနဲ့ဖြစ်ဖြစ်ထဲထဲရင်မတကမတော်တဆ ငါးပြားတစ်သိကြကြည့်တသိစီသေးလို့မရှိပါဘူးတပေါင်းတထောင်တရားဟာမရှိဘူးမပြောရဘူးဟေ့ပြားကြည့်ပါကိုသိကိုတောင်းကိုတောင်းကိုရာကိုစေကိုကြကိုစေနာကြကြကုန်မပြေတော့တာခြားပြားစီလေးတစ်စီရော့သွားတာကိုသိမ့်ကနေပြီးကြက်ထိတရင်းခောက်ခွေးပြာဟေ့ ရားလည်းတို့အာထုတ်တဲ့ယောဂီများလည်းတချို့ဒီဟွာပေါ့ဗျာနာတော်အဖြစ်သင်္ခါရုပ္ပခါကခုနေ့ဒီနေ့ကြိုးဦးဗျဟုတ်နော်ညာတင်လေးယူဗျဟုတ်နော်ညာတင်လေးရောဟိုဘက်ကြောမှာအဲဒီမှာအာမကောင်းရင်တကယ်ဟိုရှေ့ကြောမလူလူနဲ့နောက်ပြန်ဆုံးရှေ့ကြောမလူလူနဲ့နောက်ပြန်ဆုံးနဲ့နောက်ဆုံးဓမ္မစာလေးလောက်နဲ့အားပြောပြီးမရောက်တာရှိနော်အမှားအကူအမှားအဲ့တော့ဘယ်နည်းနဲ့ ကျင့်ကျင့်အမှားပဲမဟုတ်ဘူးလားဟင်တတိမပါဘဲနဲ့ရဘူးလားမရပါဘူးရဘူးနော်စိတ်ထားနဲ့ကျင့်များတတိတတိကတော့သူမပါရဘူးဟင်တို့ကအဲ့ဒါနဲ့ကျင့်ရမှာအဲ့တော့စမ်းကြောင်းမှာဟောဉာဏ်နာဒီပြောတာဒီလှုပ်တာဒီတောင်းမှာဟောဉာဏ်နာဒီပြောတာဒီလှုပ်တာဒီမရှိဘူးလားရှိပါဘူး ရှိရတာပဲရှိတယ်အဲ့ဒီကိုအကြံကိုအပြောကိုလို့ဒီတော့အမှန်နဲ့သိသိဟုတ်နော်ဟင်ကြံရင်လည်းကြံရင်ကြံရင်ရဲ့အကြောင်းရှိတာပဲပြောရင်လည်းပြောခြင်းရဲ့အကြောင်းရှိတာပဲပြုလုပ်ရင်လည်းပြုလုပ်ခြင်းရဲ့အကြောင်းရှိတာပဲတို့ကအကြောင်းပေါ်ချင်တာလေဟုတ်နော်ဆိုရှင်ဘုရားတို့ကလည်းအဲတရားယုံနဲ့ဟိုရှောက်ဟိုရှောက်အောင်မယ်နော် တရားရုံးကသူ့တရားသူကြီးကသူ့ရှိရောက်လာတဲ့တရားခံကိုစစ်ထားတာသူ့ရှိရောက်လာတဲ့တရားခံစစ်ထားမှုကိုသူကျူးလွန်ခဲ့ပြီလားအကြောင်းစစ်ဘူးအခုသူ့ရှိရောက်တော့ကျူးလွန်လို့လားဗျကျူးလွန်ပါဗျဘယ်လိုမှလို့စိတ်ကတော့အဲ့ဒီတော့ကသူကျူးလွန်ခဲ့တာဗျတရားသူကြီးအဲတရားစစ်တယ်ဆိုတာသူ့ရှိရောက်တဲ့တရားခံကိုစစ်ထားမှုအဲ့ဒီတရားခံနောက်ကလုတ်ခဲ့တဲ့ကျူးလွန်ခဲ့တဲ့အကြောင်းပေါ်အောင်စစ်ထား အဲ့ဒီအကြောင်းပေါ်အောင်စိတ်ပြီးတော့မှဒါတော့ဖြင့်သူစေတနာရဘယ်ပုံမှန်နဲ့ဘယ်ဒီဘေးတင်ဒီဆိုသွားတာမဟုတ်လားမှန်ပါဗျာဟုတ်တယ်နော်ဟုတ်နော်ဒါဘူးသူတရားယုံနေနေရင်းနှီးပါတယ်ခင်ဗျားတို့ပြုလေဟာဟင်ရင်းနှီးပါတယ်ဟင်အဲ့တော့တို့ဒီတတိကလည်းတရားသူကြီးလေလေရှင်ပြားတို့ဆိုလေကမ္မထမ်းဆိုထားကမ္မဆိုတာမှုမဟုတ်ဘူးလားဌာနကစစ်စေးရနေရလေ ဟင်ကမ္မဌာနဆိုတာမှုသိသိတဲ့နေရာပြောတာဗျ။ဘာလဲရုံးကြ။ဟုတ်ကဲ့။အကြောင်းပေါ်အောင်ဆင်းနေပါမလား။ရှင်ရှင်ဖေရတို့မှုရတဲ့ဘယ်တော့ကြိုးလုံးလာမှလည်းမသိဘူး။ဟင်ရှင်ဖေရဘယ်တော့ကြိုးလုံးလဲ။လေဝိသခင်ကြီးရှင်ဖြစ်နေမယ်ထင်တယ်။လေဝိသခင်ကြီးရှင်သူတည်းတည်းမှာအမှုကြီးလေတမှုစလိုက်တယ်။ သေတာပေးတယ်သို့တော့နောက်မှကြာတယ်လို့ပြန်ဝင်ရသေးတာတမိုးစိတ်နဲ့သေတာပေးတယ်အမှုမကုန်မချင်းစိတ်ပြရတာဟင်အခုတို့ဟာဟောအခုတလုံးများပဲထင်လို့ဟင်ဟင်ဒီရှိတ်ဒီရှိတ်နဲ့တော့ဖိုးမတင်ဒီရှိတ်ကဟိုသူ့တဘောရတယ်လေဟင်တို့ကတန်တရာဆက်ဆက်ကမဟုတ်ဘူးလားဟုတ်တော့အဲ့တော့တို့ကအမှုစစ်ထား ဟင်တတိတိတရားသူကြီးဟုတ်နော်ဝင်ဒီထွက်ဒီမှလို့ရှိရင်ဝင်လာထွက်တာဒီတတိပါပဲသူကဟောဟောလို့ဝင်ပါလေကျုပ်ကဟောလို့ပြီးနေပါလေထွက်တော့လည်းကျုပ်ကဟောလို့ထွက်ပါလေအဲပြီးလာတယ်ကျုပ်ကဟောလို့ပြန်ပြီးနေပါလေအဲသူတို့ကပြန်ပြန်လာလာတရားရုံလာပြီးစိတ်ခံနေတာဟင်ဟိုကတရားသူကြီးကဟောမှတ်ချက်ယူရတာထင်တယ်ဝင်ဝင်တယ်ထွက်ထွက်တယ်ဒီလိုထင်နော်ဟင်ဟင် တရားသူကြီးတရားသူကြီးတရားသူကြီးတို့ပြီးပြီးမှသူပြောတဲ့အတိုင်းမှတန်ကြီးရတာလေဟုတ်နော်သူပြောတဲ့အတိုင်းမှတန်ကြီးရတာဗျသင်ကိုရေးရင်သာရေးရဘူးဗျဟုတ်ဗျဟင်ပြီးလို့ရှိရင်ပြန်ဖတ်ခိုင်းပြီးဘူးလားဟင်ဟုတ်ပါလေဆိုမှလက်မထူခိုင်းတာလေမှန်ပါဗျာဟုတ်တယ်နော်ဟင်အဲဝင်ဝင်နဲ့ထွက်ထွက်တယ်အဲ့လိုမှတ်တာအဲ့ဒီတရားသူကြီးဟာတစ်ဖက်ကမှတ်တယ်လို့တစ်ဖက်ကလည်းနာက ဥပဒေနဲ့အများအားထောက်တယ်။ဂျာနာဖေးဖေးအပြစ်ပေးတရားသူကြီးကလို့လေးမျိုးလို့ကဂျာနာတယ်ဆိုတာသူပြောတာကိုဂျာနာရတာမဟုတ်ဘူး။ဂျာတာပေါ့နော်။ဒီသူကဝင်နေပြောရင်သူကဝင်နေလို့ကြားလိုက်မှာပေါ့။ဝင်နေလို့မှန်တမ်းတင်တာပဲ။ထွက်တယ်ကြားရင်ထွက်တယ်လို့မှန်တမ်းတင်လိုက်မှာပဲ။အဲဒါကြားတာထင်တယ်နော်။ဟင်ဝင်နာရဲ့အဓိပ္ပာယ်ထွက်တာရဲ့အဓိပ္ပာယ်ကိုသိမှနာတာနော် ဟုတ်နော်ဟိနာရနာရနာရကြာနာစီစီဟိနာရအောင်မှာရှင်ဘုရားတို့ဘာကတော့ဝိတက်နဲ့ဝိစာရဟောဟုတ်နော်ဘုရားလည်းလို့ရေးဟိုယောဂီကိုဝိတက်ဝိစာရပြောလို့ကလာတချင်းလည်းဖူပြလို့ဖြစ်မှာဟိအဲ့တော့ဘုရားတို့ကတော့ပြောတယ်ဟိုတတိဘွားဖို့တတိနဲ့အောင်းမေ့တတိဟိုဝိစာရကတ်တို့ကတော့ ပေါင်းမေးတတိမဟုတ်ဘူးလားဟုတ်နော်ပါဘုဒ္ဓတိကဝင်နေထွက်တယ်အဲ့ဒါကြားတာကိုမှန်တမ်းတင်နေတာဟိုခုနကအောင်မေတတိကဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်နာရာဥမာတယ်နော်ဒီအဲ့ဒီအနာကောင်းရင်အမှုမှန်မှန်ပေါ်ဟုတ်နော်အနာကောင်းရင်အမှုမှန်မှန်ပေါ်တယ်အဲ့ဒီအောင်မေတတိအရေးကြီးဆုံးဆရာတော်ဆာနေကြတော့ဝိသရာ ဟုတ်နော်ပီတိဒုက္ခတွေပြခဏရှင်ဘုရားတို့လိုရတာမလို့သူကသူရပါဟုတ်ဗျာရှင်ဘုရားတို့လိုမှတာခုထင်းတယ်အောင်ဝေတတိနဲ့ပွားဖို့တတိဝင်တယ်ဝင်လို့ဝင်တယ်မှတာနော်ထွက်တယ်ထွက်ရင်ထွက်တယ်မှတာကြားတာကိုသူ့မှတာတင်တာနော်ဝင်ဘယ်လိုနေတယ်ထွက်ဘယ်လိုနေတယ်စစ်စေးရအောင်မှာနာရအောင်မှာနော်သူပြောတာနာရင်မှတာနဲ့သူ့စီက ဥပရိပေါ်တင်းလာလို့ဖြစ်စီဝမ်းကြောင်းပွဲလာလို့ဖြစ်စီတခုခုဖြစ်လာရင်ကြံလာမေးဖို့ထုတ်တာအဲ့ဒါစိတ်ဆေးတာမဟုတ်ဘူးဟင်ကြံလာမေးဖို့ထုတ်တာအဲ့ဒီကြံလာမေးဖို့ထုတ်တာတော့ဆရာတွေကထုတ်တာပြပါလေလာသွားပြီးတင်ပြလို့ရှိရင်ယောဂီဒီလိုကိုမဖြစ်နိုင်ဘူးလားအဲရတာတကယ်ရတာဟုတ်မဟုတ်ဘူးဆရာစစ်တဲ့အခါဟင်အဲ့ဒီစစ်ဆေးမှုကိုလိုရတာလေဟုတ်နော်ဂျာနာစစ်ဆေး အပြစ်ပေးတာကြတော့ကိုဟာကိုပေးရမှာနော်ဆရာကပေးမှာမဟုတ်ဘူးဟုတ်နော်ဟင်ဆရာကပေးမှာမဟုတ်ဘူးပြကိုဟာကိုပြစ်ပေးရမှာဟင်ကိုဟာကိုပြစ်ပြီးဟင်ကိုဟာကိုပြစ်ပြီးပြီးကိုပြစ်ကိုဆင်ခြင်ပြီးကိုဟာကိုဒေသာဒေစီပေးရတာဗျအဲ့တော့ဈာနာစီစီအပြစ်ပေးဆိုတာကမ္မထာလုပ်ပြအတူတူပဲနော်တရားယုံနဲ့အတူတူပဲ လောကလာဝဒုမနာချောမှာရီတေမာဖေယာဟင်ဒီရံပေးပြီလားဟင်ဟင်ပါထုံးလောကေဝမေဘာလို့ရေချင်းရေနေတူနေဟင်ဟင်ဝိဒတေခမေကရှိနေမလားလို့ရေချွေးတော်နေတေရုကကရှိနေမလားလို့ရေချွေးဟင်ဟင်ဘယ်လိုဥဒ္ဓမနာချောင်းပါဟော 그대로단나마마시달라예수님내가예너무부러워예예예너무예두가를홍교디묘교라다မမီးလည်းတော့တို့ပြောတာပါ။ဟုတ်ပါဘူး။ဒီဒုစီလာလို့လက်ဆောင်ပေးလိုက်တာ။ တောင်းပါလည်းတောင်းကိုတက်နိုင်အောင်ပေါ့ဗျာဆန်းတောင်းလည်းဆာရီထွက်အောင်ပြောလိုက်တာဒီပြာမပူချောင်းနေရောဒီတနေ့တော့ဒီပြာတော့ပူကောင်းမလားပူချောင်းမှာပူကောင်းပါမလားဗျာဘယ်လိုလုပ်ဟွာလားစိတ်စိတ်သီလာတယ်လည်းဟောသီလာဟင်ဒီယူပါကာမအာယုတို့မဟုတ်ဘူး တိရိစ္ဆာန်လေးလို့ရတယ်ခေါင်းလိုက်လို့မနေပါဘူးဒါဘေးရွာဟာလို့နော်ခီးသွားဟာလို့ပါအဖိုးကကာမအာယုခံစားတာလေတိရိစ္ဆာန်လည်းဖြစ်တာဘယ်ရောက်ရောက်ဖြစ်တာဒီတရားကသာသနာလေးကျုံဒီကနေ့သာသနာကိုရည်ဟုတ်ကြပရိယကိုရင်းလေကိုယ်မှာပဲနော်ဒီမှာမရှိတော့တာဟုတ်ပฏิပတ်ကိုရင်းဟောဗျာ ပွဲမှာပဲနော်သူတို့နှစ်ခုပွဲပရိဝေဒမှမရှိနိုင်ဘူးအဲ့ဒီခါကြမှာတော့တို့ဒီလားမရှိတော့ဘူးဟုတ်နော်ကိုထင်တာကိုကိုကြိုက်တာကောင်းထင်ပြီးလိုက်လူကြရတော့မှာဟုတ်ဗျာအဲ့ဒီခါကြမှာတော့တို့ဘာမှမတတ်နိုင်ဘူးဟင်ခုတို့တတ်နိုင်တော့ပြီးတော့တောင်းမှလည်းတောင်းဘူးအေးသူတို့စမ်းကြောင်းကပုံပြပါဗျာတရားဟောဓမ္မဂရိကရိတ်တာဟုတ်နော် ဘယ်ရိတ်တာကဖြစ်ယူပိုင်နိခံတရားကြောင့်နေပြီးတာလွဲပါလိမ့်မယ်။ဘိုးဘောတက်တော်သူလူပါ။မတူဘူးပါ။ဟုတ်တော့။ရှင်ဘုရားတို့ဒီစာပြီးအထုခါစာကဘင်ကအုပ်စုလောက်ဖြစ်အောင်ကဇေယိုက်လိုက်ပြီးတော့နေခွေတာပါလေ။သင်္ခါရုပ္ပခဟိုဘက်ကြတော့ဘယ်နည်းနဲ့ရှုထူတာပဲဗျ။ဒီခါကျဒီပေါင်းသွားပြီ။ ကြိုက်တာနဲ့ရှုကြရှုကျင်တဲ့နေရာကရှုကြနော်အဲ့တော့ဒီလီးကွဲနေတာတကဟိုဈေးရိုက်လိုက်လို့ကွဲတာပါဟုတ်နော်အဲ့တော့ရှေးခေတ်ကဘုရားလက်ထက်တုန်းကတော့ဘုရားရှင်ကပိဋကရဲ့ဈေးရိုက်ပြီးတယ်ဆိုပိဋကဈေးရိုက်တိုင်းပြီးလိုက်တာ ဒီတို့တွေကြတော့ဟိုအဲ့လိုမပေးနိုင်တော့ကိုယ်စီအတိုင်းပဲရောငါတော့ဒါငါငါတင်တာဒီလိုပဲနင်တို့လည်းဒီလိုလုပ်ကြကိုပေးဟင်ကြိုက်ဘူးရပါပဲမကြိုက်ဘူးမရဘူးပေးပြဟုတ်နော်ပြီးတော့ခုနကတို့ပြောခဲ့တာလေးရှိတာပဲဆရာပြောတာလားဆရာပြောတာလားတို့မရမရှိဘူးနော်ကိုမလုံးဆရာပြောတာသူဒီအဲဒီတရားရဲ့အဲတန်နဲ့အကျင့်နဲ့သူကပွင့်ဒီလမ်းသွားထားတာကို သူဒီနသိပြီးသားနော်ဒီနသိပြီးသားပါသူသွားတဲ့အတိုင်းသူပြောတဲ့အတိုင်းသာစိတ်ချတယ်ချတယ်မရဆုံးရှိဘူးဟုတ်နော်သို့တော့တရားနာတဲ့နေရာအထူးလိုအပ်ပါတယ်အဲဒီတို့ရိတ်တာဟောတဲ့တရားမှန်တယ်အလုံးပေးတရားအလုံးလုံးဖို့ပေးတာဟုတ်နော်တရားတက်အောင်ပေးတာမဟုတ်ဘူးအပြင်ကဟာတွေမဟုတ်ဘူး အဲတို့ဒီကနေ့9နာရီမှယောဂီတွေစစ်စစ်ပြီးလို့အဲ့ဒီမှာတွေ့တာတော့ဒီကနေ့တရားပွဲမှာပေယောဂီကိုသိတာထားပေါ်ရမယ်။သင်ရမယ့်ပုဂ္ဂိုလ်ရှိတယ်လေ။လမ်းပြရမယ့်ပုဂ္ဂိုလ်ရှိတယ်လေ။ဟုတ်နော်။ဟေးသင်ရမယ့်ပုဂ္ဂိုလ်ရှိတယ်လမ်းပြရမယ့်ပုဂ္ဂိုလ်ရှိတယ်။တခါတလေတို့ဒီ10ရက်တွင်ကတော့ဖြင့်တမာရီဒီကြောင့်ပဲဟောနေရမှာလေ။ဒူဒူပဲ။တမာရီဒီကိုပဲဟောနေမှာလေ။ ဟုတ်ဗျာခရဲကျော်ဟိုဘက်ကျတော့ပါရင်နာရရှိသူကတွန့်တက်သွားတာပဲပါရင်နာရမရှိကထုံပြီးပြီးထုံပြီးပြီးလက်ချင်ပါဟုတ်ဗျာဒီအရိခါကြဆရာကဒီနေ့ဘုသူ့ကိုဒီကတာဟောရမလဲအမြဲတမ်းစဉ်းစားရပါတယ်ဆရာဖြစ်သူဟာလမ်းပြပါလေနော်ဆရာဖြစ်သူကလမ်းပြသူလမ်းပြကောင်းရင်ဟိုမှာအရောက်မြန်ပါလေအဲ့တော့ဆရာဟောတယ်နားထောင်လို့လည်းမပြီးဘူး ထီပေါင်းစင်တိုက်တယ်လို့တိုက်ပေးကြစမ်းပါထီပေါင်းစင်တိုက်ဘူးလက်မကြီးနဲ့တိုက်တာလားပေါင်းစင်ကြီးနဲ့တိုက်တာလားအမှန်နဲ့ပေါင်းစင်လက်မတည်းပေါင်းစင်တယ်ဟုတ်ပလားသူဘာဟောနေတာငါဖယ်သွားနေတယ်ငါထောင်ပြီးပြီတို့ဟောနေတာတို့လိုလိုပြီးတာလေ ။ तू ဟောတာကြီးတဲ့ delivery နားမရမှာမဟုတ်ဘူး။ तू ဘာဟောနေတာလဲ။ငါတို့အာယုံကဘယ်ကိုသွားနေတယ်လဲ။အမျက်စိလား။ဒီမှာတိုက်တယ်။တိုက်ဖူးလားလို့ဘုသူမလားပေါ်လာပြီ။အနာလဲ။ဘယ်မှာရမှာပဲရှင်ဘယ်ပေါ်လာပြီ။ဒီတိုက်ဘုံပေါ်ပါပလာတာရီ။ဒီဒီလိုမှသိပါ။လုံးတော့ဟင်အဲ့ဒီမှာဘာရည်လာရင်သိတယ် သူဘာဟောတာလဲဒါဆိုသူဘယ်ကိုလုပ်စေချင်တာလဲငါဘယ်သွားလုပ်နေတာသူပြောတဲ့အတိုင်းဆိုငါဘယ်လိုလုပ်ရင်ပါသွားဒို့တို့မှာတော့ဒို့နှစ်ချက်ဟောဟောတာဟုတ်ဒို့နိုင်ပြီးတာဟုတ်ဒို့နိုင်နဲ့၄နိုင်ကြဆင်းရံကမ္မထာဟုတ်၄နိုင်ကြဒို့တိုက်ကိုဆုံးနေပြီဟုတ်နော်ဒါပါရင်နိုင်နာတဲ့နေရာပါရင်နိုင်ရှိရင်ဒို့အောင်တာများအောင်မြန်တော့ဗျာဟုတ်ဗျာအဲ့တော့ တမ္မမူကတတ်ထွက်မိန်ကုန်ပြောတာထဲထုံးမပြောဘူးတဲထုံးပြောဟိုဘက်သတင်းပေါက်သွားဟုတ်နော်ဟင်တဲထုံးပြောသတင်းပေါက်သွားအဲ့တော့အဲ့ဒီဟာကိုဒေလိုမပြောဘူးဟိုတွေးမဲ့ဟာကိုရေမှန်းတမ်းမှန်းပြောဟုတ်နော်ဟင်တာရင်မူကတတ်ထွက်မိငုံပေးတာရေမှန်းတမ်းမှန်းပြောဟုတ်ကြအဲ့ဒီမှာနောက်လိုက်ရဲဘော်က သူဘာပြောတာသူဘာကိုကသိပါဟုတ်နော်ဓမ္မကိုတဲ့ချမ်းသာမှာပေါ့ဗျဟုတ်ဗျာအဲတော့ဒါကဟိုရိတ်တာတွေဆိုလို့ပြောတာဗျာဒီတောင်ဝရီရောရိတ်တာတွေဝင်ဝင်သလားဝင်တာပဲလားဟင်ဘယ်နှခါဝင်ပြီးတို့မြောက်ဗျာဟင်ခဏပါဗျာပုတ်ကလာဘာလို့သွားမြည်တာဘာလို့ ပွားမိတာဟုတ်ကလားတခါကြီးကအမျိုးဝါဒပါတယ်လေဟင်ဒီဈေးထဲသွားတဲ့ပုဂ္ဂိုလ်သူဟာပေါ့လေဈေးဓမ္မဟိုဘာလို့သူမဝယ်နိုင်တဲ့ပုဂ္ဂိုလ်ပေါ့ဗျာဒူဒူဟာတင်ငန်းညူနေကြတာဟုတ်တင်ငန်းညူနေကြတော့လာကုန်ပိုင်းမှာသူတို့မဝယ်နိုင်တော့ဘူးဝယ်နိုင်တော့ဈေးလိုက်ဈေးလိုက်ပြီးဝေးရင်းနဲ့ ။တွားလေးပြည့်သွင်းတရားလေးပြည့်သွင်းသွင်းသွားတာလေ။ဟုတ်ကလား။ဘာကြောင့်ကြော်လာမဟုတ်ဘူးတော့တို့။ကောင်းမှုမဟုတ်ဘူးတော့တို့တို့။သင်္ဃာညိုးမှာသင်္ဃာညိုးမှာဟင်အဲတညဆန်ရောက်ဘယ်သေးလဲသူမိမမရသေးဘူးကတလုံးကောက်ပြသွင်းလိုက်ပြီဟင်တော့မတန်တဲ့စင်းတဲ့စင်းမဝယ်သေးပါဘူးလားဟုတ်ဗျာဟင် အဲလက်ဖက်ဆိုင်နဲ့ဒီလိုပဲတော့ပဲလို့ဆိုင်နဲ့ဒီတိုင်းပဲကိုနေနဲ့ဒီနေသမီးတော့အဲတော့အေးရောက်လို့လီလီတော့လက်ဖက်နဲ့လည်းမထွက်ဟုတ်ကဲ့ဟင်လက်ဖက်နဲ့ထုတ်ဖို့ပေါ်ပေါ်လာတကညာတကယ်လားနော်ဖေးသွားလဲဘယ်ချီလဲမဟုတ်ချီလဲမဟုတ်တော့ဟုတ်ကဲ့လောက်ကြည့်ပါ ပြီးတော့သူများတွေအတွက်ကိုတက်တက်လုံးစီတယ်မှာစီတထားတာကို့တို့နှစ်လလောက်မှမတထားဘူးလားဟုတ်နော်သူများတွေတို့တက်တက်လုံးမဟုတ်ဘူးလားဟုတ်ပါဗျာကို့အတွက်တော့ဘယ်တော့တထားတော့ကို့ဘူးဘယ်တော့တထားတော့ကြီးုံကလားနှစ်လလည်းမပူပါဘူးဟုတ်နော်နှစ်လလည်းမပူပါဘူးဒါကဟိုတို့မဟာစီတို့ပြောတာဟုတ်ဗျာ ဘိုးဘုတ်ဆရာတော်ဘုရားကြီးတို့လူဘိုးဘုတ်ဆရာတော်ဘုရားကြီးပညာဖို့ဥတည်တိုက်တာသူပြောတာကသဘောပေါက်ခဏနဲ့ပြီးပါတယ်သူကပညာဖို့ရှင်းလန်းတိုက်တာပါဝိဘူးကဝရိယဖို့ရှင်းလန်းတင်တိုက်တာပါဘုံငါးပါးတော့ဘာလာကြည့်တယ်လေဟုတ်ပါတော့အာမကြီးတို့ဘုံချုပ်တော့တင်မှရှိတာပဲဟုတ်တော့မဟာသေးကပတိဟိုတိုက်ဟိုဦးဒီလိုတိုက်တာလေဆရာတော်ဒီဘာဘာဘာတို့ဟိုခန္ဓာဝင်တို့ဘာတို့လေဒါဆရာတကြီးတို့ သူတို့ကြတော့တမာလေးကိုဟိုကပေးပြီးတက်တာပဲဟုတ်နော်ဟင်ဒီသူ့ကိုလည်းသူပေးတယ်အဲ့တော့ဘုံဝေမိုးကိုဆရာတော်ဘုရားကျတော့ပညာအားကြီးတဲ့ပုဂ္ဂိုလ်သူပြောတာတော့သဘောပေါက်ခဏလေးနဲ့ပြီးတယ်မကြပါဘူးကြာတော့ဟုတ်နော်မကြပါဘူးတို့မာစီကတော့သူကတတိပဌာန်တယ်သူကိုယ်တိုင်ကနှစ်လနဲ့ပြီးခဲ့လို့ဟိုပါလားဗျာကထုံး မင်းကုန်းပါလေဟုတ်တော့ဟိုနှစ်လနဲ့ပြီးခဲ့တာဟိုပြသုံးလနေတာဟိုပြတော့လာပြီနှစ်လနဲ့ပြီးခဲ့ပြီလူပြောတော်လာလို့နှစ်လနဲ့တောင်ခံနေသူကတတိလည်းမလို့လေတတိလည်းမလို့နဲ့သွားပါလေဘာလို့လို့တတိနဲ့ဟင်ဝေဘူးကြတော့ဝရိယဘူးသူကမိတ်ဖက်တိုက်တာဟင်တတိရှိမရတယ်ဒါနဲ့မှမလာတဲ့မအရာဟင်ဘယ်နဲ့တော့ဖဲ လူမနာချောင်းသူတို့ဥဒုမနာချောင်းညမလာနာချောင်းဒီလိုနေမလဲပါဒီကိုကိုကိုဘောဘောစီစီစီစီတို့ရတယ်မှာဒီဒီဒီဒီတို့ဘယ်လိုအချက်စီစီလားအောက်စီစီလားဒီရမှာဟုတ်ကဲ့ဟဲ့ဒီဝေဘူးကဝေရိယဘူးနဲ့တိုက်တာတန်စားတိုက်တာတန်နေရာတဲ့ကိုစိုက်ချတာ ဟုတ်တော့ဟင်ထိတိတတိသွားတာပဲဝင်တယ်ပြီးတယ်မှားလိုက်ထွက်တယ်ပြီးတယ်မှားလိုက်ဒါပဲလေထိတိတတိပဲလေသုံးလုံးနဲ့တူတူတင်တော့ဗျာသုံးလုံးနဲ့ထိတိတတိအဲ့ဒါနဲ့သွားတာဗျာအဲ့ဒါ24နာရီလောက်ပါ24နာရီတပတ်တာအောင်ဖူပါလိမ့်မယ်လို့သူအာမခံတာဟုတ်တော့ဖူပါလိမ့်မယ်လို့အာမခံတာလေသူရဲ့ဆိုင်မုတ်ကြီးကဓမ္မဒိဋ္ဌနထာနာ ကျင့်ကြအပ်ပြီလားတဲ့ဟုတ်ဗျာဓမ္မလည်းကျင့်ဖို့ဗျာဒုတာလည်းဖောင်ဖို့ဗျာဟုတ်ဗျာသူကဝရိယဘုံနဲ့သွားတာပါအဲ့တော့ဒုကဘေးဘူးအကူကြီးတောင်းယူရမှာလေကြည်ဟုတ်ပါတိရှိရင်တော့ဝေဖို့ထိမယ်ဟုတ်နော်မာရင်နာရင်ရှိရင်တော့ဘိုးကိုပဲ ခပြင်းပြင်းဆိုရင်တော့မဟာစီပဲလေသူကမှယုံပဲဟုတ်ဟေးသူကမှယုံနေပြီးရတာလေမဟို24နာရီကိုတို့တို့တော့ကဘာလား4နာရီပဲရှိရှိခဲ့တာကို6နာရီမှဟဲ့ဟဲ့4နာရီဆို20မှမှာနော်ဟုတ်နော်အဲ့ဒါဖခင်လက်ထက်ကပုထုဇဉ်ရဟန်းများအိတ်ချိန်မှာဒါလောက်ဆိုကြမှာရင်ညွတ်တဲ့အတွက် ဖယားလက်ထက်ကဘုထုရှင်ဟာများ၄နာရီပဲအိပ်ပါတယ်ယောဂီကို၄နာရီပဲအိပ်ကြပါတယ်တဲ့တယ်လို့အဲတော့မျိုးစရာတော့ဘာလဲစာကြည့်ကြဘယ်နဲ့တော့ပဲတီရီဒုမနာချောင်းလို့လုံနိုင်မမလားယူသားပါမယ်နဲ့ဒီလိုဆရာတော်တွေနဲ့ဒီလိုဆေးဆရာတို့တွေဒီတိုင်းပဲချောက်ခဲ့တာပေါ့ယူသားပါမယ်နဲ့ပြီးပြီပေါ့ဟာဟင် ရုပ်ကြည့်ပါသူလေသူကဘယ်ဘူးလေးရလဲဒါသာကြည့်ရအောင်ယူကာမအာယုနဲ့မပြီးတော်ဗလားကာမအာယုအာမတော်ဘူးအဲကာမအာယုကလည်းဟိုရေနဲ့သွားတဲ့ခြေအားလိုပဲလေအဲသွားတော့လေးလာလောက်တာလေအဲရေကတက်လိုက်ခြေအားမရှိတော့ဘူးချိုတာခါသားကြီးပါချိုရင်းပြောက်သွား ဒီရာခန္ဓာကြီးကအင်းပြောက်သွားတော့ပူပါရလိုက်လို့ပါမရလိုက်ဘူးအစွဲပဲကြံနေပါလေဟုတ်နော်တွဲပဲကြံနေပါလေပြီးတော့ငါဇနီးငါလည်းငါသားငါမယားကဟောနေမရလားသူတို့လည်းပြီးမျိုးတွေကိုယ်ရင်သွားရင်သွားမယ်ဟုတ်နော်ကိုယ်နောက်ကြရင်ကြမယ်ပြီးတော့ဒီမှာပဲဟင်သိချာပါမလားသူသိချာပါဘူးသိချာပါဘူးသိချာပါဘူး ဒါဖြင့်တို့ပါတော့စုထားတဲ့ခုခေတ်တော်ရွှေကြီးမပေါ်ဗျာအဲငွေကတော့စကူတွေဖြစ်သွားလို့လေခြေတော်ငွေမဟုတ်တော့စုထားတဲ့ငွေတို့ရွှေတို့ကခုတော့ပါလို့လားမှန်ပါဗျာမနိုင်ဘူးဗျာထားခဲ့ရမှာထားခဲ့ရမှာထားခဲ့တာတောင်းကိုကအဲ့ဒီငွေသိမ့်တဲ့တင်ငွေနာမှလာပြီးအဲ့ဒီငွေပြိတ်တာဖြစ်မှာနော် ကိုယ်ငွေကိုပြန်ဖောက်ရမှာဟင်ဖောက်ခြင်းသလားဘူးဖောက်ခြင်းသလားအစားပဲမဆူနဲ့ပြောတာမဟုတ်ဘူးမဆွဲနဲ့ပြောတာသူရာတော့ပါမှာပေါ့ဟုတ်နော်မဆူပါဆူပါမဆွဲပါဟုတ်နော်ဒီဆူတာမဆူပါဘူးပြောတာမဟုတ်ဘူးသို့တော့သူကသမားကမဟုတ်ဘူး ပူကျင့်တဲ့ဓမ္မတက္ခအမာကနိဗ္ဗာန်တိပါဝါနော်ကိုကျင့်ထားတဲ့ဓမ္မတက္ခလေပေးထားကြရမှာရှင်ဗျာရှင်ဘုရားတို့ဟိုဘုရားတော်တို့ကြီးလေးအာယုမှားလို့အောက်တန်းသာဖြစ်ထားတော့ငုံမင်းကြီးတဲ့ထောင်မင်းကြီးတဲ့ခါပြရအောင်ဒီကဘာဝါနော်ဒီဒီကသူလုခဲ့တာတွေကိုပါသွားတာဗျဟုတ်လား ဘုံမင်းကြီးတွေထောင်းမင်းကြီးတွေဖာမနာမင်းကြီးတွေနဲ့ကြိုးကြဥပါလို့ရဟုတ်တော့ဟင်မင်းရောက်ကြရတာပါတော့မှာပဲဘယ်ကျမ်းမှဆုံးမှာတော့နိဗ္ဗာန်ဝင်မှဆုံးမှာနိဗ္ဗာန်ဝင်မှဆုံးမှာဆိုတာတော့ဖျားဖို့ပြောတာတို့ဖို့ပေါ့ဘူးနော်ဖျားကတော့သူ့သုံးစရာရှိတာဒီနိဗ္ဗာန်ဝင်ကိုထားကြမှာလားဗျသူ့သူ့ဘုံရိတ်ခံကြီးခုပြောတတိတော်တို့သုံးများတာထင်တယ် ဟုတ်တော့ဟင်ဘာလို့တော့ဒီမှာဟင်နိဗ္ဗာန်ဝင်မှဂုံနေဆိုတာဘုရားအတွက်ပြောတာသာသနာအတွက်တော့ခုချိန်ဒီဘုရားတို့သုံးရလို့ခင်ဗျဟင်ဘုရားလေဟင်အဲ့တော့တို့ဒီဓမ္မဓက္ကအမြဲတမ်းပါတဲ့ဟာပါသူ့ကုန်ပုဂ္ဂိုလ်မဟုတ်ပါဘူးထားကြရမှာမဟုတ်ပါဘူးဟုတ်ဗျာဘယ်နေရာရောက်ရောက် ဒီဓမ္မတာပါတဲ့ပုဂ္ဂိုလ်အောက်တန်းကမဖြစ်ပါဘူးဗျာဟုတ်ကလားမှန်ပါဗျာဟင်အဲ့လိုတဲ့လို့ရှင်ဘုရားမေးရှိတာတောင်းကပါတယ်တောင်းကြတောင်းဟင်တော်ဗလာတောင်းနေပါဗျာဟင်တန်ကြောင်ငါဟောဟင်တန်ကြောင်ငါဟောပဲနေလို့ဟင်ဟင်တော်မတဲ့နေလို့လို့ဟောမှာ ပါဗျာဒီကောင်းထွက်အောင်လည်းလို့အောင်ပါနော်ဟုတ်ပါဘူးဒီဒီလိုလေးနဲ့မပြီးကြနဲ့တို့စီလာတော့တို့ကဟိုရောက်ဒီရောက်ပဲပြောလို့လိုက်တာမှန်ပြီတော့ပြေးယူသွားတယ်ဘာမှမမမဟုတ်ဘူးဟုတ်ပါဘူး